ခန်းကြီး26အငယ်1မှ4ယောဘပြန်၍မွဲဆိုသည်ကားတင်းဒီအားနေသောသူကိုအဘယ်သို့မဆသနည်းလက်ကြသောသူကိုအဘယ်သို့ ထောက်ပင့်သနည်းမိုက်သောသူကိုအဘယ်သို့ အကြံပေးသနည်းထူးဆန်းသောပညာကိုအဘယ်သို့ပြသနည်းဤစကားကိုအဘယ်သူအားမွဲဆိုသနည်းအဘယ်သူဤဝိညာဉ်အားဖြင့်ဟောပြောသနည်းအငယ်9မှ10 အောက်အရပ်၌တင်းကျိုင်းသားတို့နှင့်တကွရေများနှင့် ရေ၌နေသောသူများတို့သည်တုန်လှုပ်ကြ၏။မရဏနိုင်ငံသည် ရှေ့တော်၌လှန်လျက်ရှိ၏။အဗဒ္ဒုန်နိုင်ငံကိုဖုံးအုပ်ခြင်းမရှိရာ။မိုဃ်းကောင်းကင်ကိုလွတ်လပ်လဟာ၌ကြက်တော်မူ၏။မြေကြီးကို အခုအခံမရှိဘဲဆွဲထားတော်မူ၏။ထူထပ်သောမိုဃ်းတိမ်တော်နှင့်ရေကိုထုတ်တော်မူ၍၊မိုဃ်းတိမ်သည်မစုတ်မပြတ်နေ၏။မိုဃ်း တိန်တော်ကိုဖြန့်၍ပလင်တော်မျက်နာကို ဖုံးအုပ်တော်မူ၏အလင်းနှင့်အမိုက်ဆုံမိရာ အပိုင်းခြား၌စัจ java လာကိုကန့်ကွက်တော်မူ၏အငယ်7မှ14ဆုံးမတော်မူခြင်းကြောင့်မိုးကောင်းကင်တိုင်တို့သည်တုန်လှုပ်၍မိန်မော တွေဝေလျက်နေကြ၏တကိုးတော်အားဖြင့်သမုတ်တရားကို ဆုံးမတော်မူ၏ ပညာတော်အားဖြင့်သူ၏မာနကို ချိုးဖျက်တော်မူ၏။ဝိညာဉ်တော်အားဖြင့်မိုဃ်းကောင်းကင်တန်ဆာများကို ပြင်၍၊လျင်မြန်သောနဂါးကိုလည်းဖန်ဆင်းတော်မူ၏။ဤရွေ့ကား၊အမှုတော်အရိပ်အမြွက်သာဖြစ်၏။စကားတော်အသံအနည်းငယ်ကိုသာနားကြားရ၏။တန်ခိုးတော်မိုဃ်းကြိုးသံကိုအဘယ်သူ နားလည်နိုင်သနည်းဟုမြွက်ဆို၏။